ဘောရှင်မြတ်ရဲ့ပြည်သူတော်ဖြစ်ယနေ့59လအစ္စလာမ်ပူဇော်ပြီးအကြောင်းတော်မှာအီဒူလ်ဖီတရ်ဝါဂျီဆလာတ်ကိုအဆောင်ဖြစ်အဲ့တော့ကျွန်တော်တို့ဝတ်ကြောင်းတော်မှာအီဒူလ်ဖီတရ်ဝါဂျီဆလာတ်နဲ့ဘုရားကို တင်ပြခွင့်ရရှိတဲ့အတွက်ဒါဝန်ရှိတဲ့အာဇကူလာသူပါဘီအစ္စလာမ်ဝတ်ကျောင်းတော်အုပ်ချုပ်ရေးအဖွဲ့ဝင်များနဲ့တော့ယနေ့ကရောက်လာကြတဲ့အမျိုးသားအမျိုးသမီးများဝတ်ကျောင်းတော်အားလုံးကိုကျေးဇူးတင်ရှိကြောင်းနဲ့ကျွန်တော်အနေနဲ့ကျေးဇူးတင်ရတာဝန်ရှိသူများအားလုံးကိုလည်းကျေးဇူးတင်ရှိကြောင်း အဆက်ထဲမှာပဲအဘောင်ရှင်မြတ်ရဲ့အခါတော်မှာကောင်းကြီးမင်္ဂလာပြပြတက်ရောက်စေရတယ်ကျွန်တော်ဆန္ဒကမ္ဘာမှာရှိတဲ့အစ္စလာမ်ကိုလက်ခံတဲ့မွတ်စလင်အမျိုးသားအမျိုးသမီးတွေအားလုံးဟာကုရ်အာန်ကျမ်းတော်ရဲ့ဆူရာနဘာနဲ့အာယတ်တော်180နဲ့3မှာအလောရှင်မြတ်တတ်မှတ်ပြကြတဲ့စနစ်ကို ကမ္ဘာမွတ်စလင်အားလုံးတညီတညွတ်တဲ့ယုံကြည်လက်ခံကြည့်တုံးနေကြတယ်ဖြစ်တယ်။အဲ့ဒါကဘာလဲ။ယာအိယုဟလဒီနာအာမနူကုဒီလာအလိုင်ကုမစမီယမ်ကမာကုဒီဘာလလဒီနာမင်ကဘလီကုမ်လအလကမ်တတ်တကူကျွန်တော်တို့အချိန်ကြီးတိပြီးတာကြားပြီးတာဖတ်ပြီးတာအာရဖြစ်ပါလေ။ကျွန်တော်တို့ကကြားမြတ်ဘုရားကိုဖတ်ပြီးရင်ဒီတိုင်းထားမဲ့အစား ရမြကုရံကဘာတွေပြောလဲဘာတွေပြင်ပြတာအလောရှင်မြတ်ကဘာတွေတွေ့လဲအလောရှင်မြတ်ကဘာတွေကိုပြခံလဲဘာတွေကိုလောက်ခံလဲဘာတွေကိုတမ်းမိတယ်ဆိုတာကိုသေလေးချေရာစူးစမ်းလေ့လာဖို့လဲတာဝန်ရှိတယ်စူးစမ်းလေ့ ဆောက်တယ်ပြောပြောဘာဆောင်တယ်ပြောပြောပေါ့နော်အဲတိဆောက်ကိုအမိတ်ချဖို့ရှေ့ရတဲ့လူတွေကိုလည်းပဲစီယံဆိုတဲ့စနစ်ကိုအမိတ်ပြတ်တမ်းခဲ့ပြီးဖြစ်နေတယ်အလောင်းရှင်ပြပြဘာဖြစ်လို့စီယံကိုတိဆောက်ခိုင်းတယ်ဆိုတဲ့ရည်ရွယ်ချက်ကိုအတိကနားလည်ဟာရည်ရွယ်ချက်နဲ့စီယံတိဆောက်ခိုင်းတယ်ဆိုရင်အလောင်းရှင်ပြကလည်းအဲ့ဒီကုရ်အာန်မှာဆက်တဲ့ရှင် لعلكم تتقون အတင်တို့တကောဝါရှိကြစေရအလို့အာငါအလာကယေရှုယံကိုတတ်မှတ်တာအဲ့ဒါမင်းလေအဲ့ဒါအဓိကအလောရှိမြတ်ကဘာကြောင့်စီယံတိဆောက်ခိုင်းလဲဆိုရင်လာလကုတတ်တကူအတင်တို့တကောဝါရှိကောင်းပြီတကောဝါဆိုတာပါတကောဝါနဲ့ပတ်သက်ပြီးတော့ကျွန်တော်လည်းပြောပြီးတယ်သက်ဆိုင်ရာဆရာလည်းအကျဉ်းချင်းပြောပြီးပြီ တက္ကဝါကိုဘယ်လိုပဲပြည့်စုံပြည့်စုံပုံဆုံးမှာတော့မဟုတ်တို့တော့ကျွန်တော်သဘောတရားပြောတယ်တက္ကဝါဆိုရင်မှအလားပြဥတွေကုရ်အာန်ကိုယုံကြည်တယ်ယုံကြည်တဲ့အတိုင်းလိုက်နာကျင့်သုံးမယ်ဆိုတဲ့တက္ကဝါရှိတယ်အမျိုးသားအမျိုးသမီးဘယ်အုပ်စုဘယ်ကာလဖြစ်ဖြစ်အဲ့အလားရှင်ကရှီယာပြစ်ဆောက်တဲ့ရွယ်ချက်မှာအတင်တို့ဒီငါအလားပြဝတွေကိုယုံကြည်ပြီးတော့အဲ့ဒီဥပဒေပြဋ္ဌာန်းချက်ကိုလက်တွေ့လိုက်တာကြိတ်တုံး လုံတာလို့ပြောတဲ့အတွက်ကျွန်တော်တို့ကဆွေရန်တိဆောက်ပြီးတော့တာဝန်ခြေပြီးလို့တော့တတ်မှတ်လို့မရဘူးဆွေရန်တိဆောက်ပြီးလာမယ့်အနာကမိမိတက်တာတစ်လျှောက်လုံးမှာဗလာပြဥပဒေနဲ့အညီယုံကြည်ပြီးလက်တွေ့လိုက်တာတင်တုံဖို့တာဝန်ရှိဘုမတစ်ခုပြောမယ်ဆိုရင်ကျွန်တော်တို့ယောဂတစ်ခုဖြစ်တယ်ဆရာဝန်ကတော်ပြ ဆရာတော်ကလိုအပ်တာစစ်ဆေးပြီးတော့ဘာအစားတွေကိုရှောင်ရမယ်ဆိုတာပြောမယ်ဘယ်လိုဆေးရွားတွေကိုတိုက်ရမလဲဆိုတာကိုတောက်ရမယ်ဆိုတာပြောမယ်ဆေးစာရေးပေးမယ်ကျွန်တော်တို့ဆေးလဲဝယ် ဝါရှိဖို့စီရံပြန်ဆောက်ထားတဲ့အတွက်ကျွန်တော်တို့ရှေ့အနာဂတ်တက်တော်တစ်လျှောက်လုံးမှာတက္ကဝါရှိမှုပါလေအလားပြဥပဒေနဲ့အညီယုံကြည်ပြီးလိုက်နာကျင့်သုံးဖို့တာဝန်ရှိဟုတ်ပါအလားဥပဒေနဲ့အညီယုံကြည်လိုက်နာကျင့်သုံးရမယ်ဆိုတာမြောက်များစွာတော့အချက်နဲ့အကြောင်းလာရှိဟိုမှာငွေကြေးတက်မဲ့ကြောင့်ငွေကြေးတက်ပတ်တဲ့ပြောတဲ့ကိုကြီးမယ်ပညာ တတ်ကျွမ်းတဲ့လူတွေကပညာလိုအပ်တဲ့လူတွေကိုပညာဒါနပြုပစ္စည်းဒါနဥစ္စာဒါနရောရဘုရားပြည်ကြီးတဲ့လူတွေကိုကျမ်းမာရင်ကောင်းမွန်လာအောင်ဆေးပညာရှင်တွေကသူတို့ကိုကူညီပံ့ပိုးအစရှိရင်ဖြင့်အာလုံးအာလုံးကမိမိတို့မှာရှိတဲ့အရေးတွေးတွေကိုလူနဲ့လူပေါင်းဝန်းကျင်ယုံကြည်တဲ့ပါရတရားရည်ကြည်မှုမရွေးပဲလူသားအားလုံးကိုအတတ်နိုင်ဆုံး ကျွန်တော်တို့ကငွေကြေးမချမ်းသာဘူးဗျာငွေကြေးမလို့ကျွန်တော်တို့ပညာနဲ့မတော့ဘယ်လိုလုပ်ပညာဒါနပြုကျွန်တော်တို့ဆေးပညာဆရာဝန်ရဖို့ဘယ်လိုလုပ်လူတွေပြုလဲဟုတ်ပါလားဒါကတော့သက်ဆိုင်တာမျိုးပြောတာအခုကျွန်တော်တင်ပြမှာကလူတိုင်းနဲ့ဆိုင်လူဖြစ်လာရင်အဲ့ဒီလူတွေနဲ့အကုန်လုံးဆိုင်အဲ့ဒါဘာလဲဆိုလူဆိုတာကျွန်တော်သိပါတယ်နာမည်သားတာစတာ ကဲလေတိမ်ဆုံးတဲ့အထိစကားပြောတယ်စကားပြောတယ်ဟုတ်လားဟုတ်လားစကားပြောအဲ့ဒီစကားပြောတာကလူတိုင်းပြောတယ်အစင်နာမလေးလူတိုင်းပြောတယ်လူမျိုးဘာသာမလေးပြောတယ်လို့တော့ဘာစကားတွေပြောအောင်အလားရှင်မြတ်ပြတဲ့အနိဗ္ဗာန်နဲ့အမိစကားပြောရင်ဆွေရန်ပြေဆောက်တာဒိဋ္ဌိအေဘာဒတ်ဖြစ်တယ်တက္ကဝါရှိတယ်အလားရှင်မြတ်ရဲ့ စကားမပြောဘူးဆိုရင်သူတကွာလည်းမရှိဘူးသူဒီဒီပါတက်လာတယ်အဲ့တော့ဘယ်လိုစကားမျိုးကိုပြောရမလဲဆိုတာခေါ်မှာပါတဲ့မြောင်များစွာတဲ့ကကျွန်တော်အချုပ်ကိုပဲပြပြအဲ့တော့လူတွေဟာဒါကနုတော်တော်များများမိဘနှစ်ပါးကဝေးပွားလာခဲ့ရတဲ့လူတွေဖြစ် ကလေးဟာအဲ့ဒီပုဂ္ဂိုလ်ဟာမိဘနဲ့ပထမဆုံးစကားပြောမယ်အများဆုံးလည်းစကားပြောမယ်အဲ့တော့မိဘတွေကိုဘယ်လိုစကားပြောရမလဲဆိုတာကုရ်အာန်ကျမ်းကဆူရာနံပါတ်19အာယတ်တော်23မှာယခုလိုတတ်မှတ်တာ Amen. ငါအတင်တို့ရဲ့ပေါင်းဝင်အတိုင်းပဲအတင်တို့ထမှာအိုမင်းကြီးရော်လာတဲ့မိဘတွေမိဘတွေဟာအိုမင်းကြီးရော်လာတဲ့စီးပွားမရှာနိုင်ဘူးဆိုရင်တာသမီတွေကမိဘကိုရခင်ရလို့သဘောထားတာလူတိုင်းထားတော့သဘောထားမိမှလို့စကားဘယ်လိုပြောမှအလားတူ အဲ့ဒါလို့မိဘနှစ်ပါးအတင်တို့ထံမှာအိုမီးညှိရော်ပြီးတော့အားနေနေတဲ့အချိန်အသေးတို့မိဘကဘာပြောရင်ဖလာတကုလလဟူမာအိုမင်းတို့ဟာဒီစကားမပြောအိုဆိုတာကကျွန်တော်တို့ဖတ်ပြီးလေလေးလာပြီးလေကြားပြီးလေအိုဟေးဆိုတဲ့မိဘကိုပြောဆိုတယ်ကျွန်တော်နားလည်ပါလား အဲ့ဒါကတော့မှန်တယ်ဘုရား နေထိုင်မှုကြည်တုံမှုစရိုက်တွေမိဘနှစ်ပါးသို့မဟုတ်တဘာဘာကိုတခုခုတော့စိတ်ကြကြဆင်းမှုစိတ်ဆင်းရဲမှုစိတ်တော်ကဖြစ်စေမှုဖြစ်စေမဲ့စကားမျိုးဘယ်တော့မှမပြောဝလာတန်ဟလ်ဟူမာမိဘကိုစိတ်ကြကြမဲ့ငောင်း هذا ما لهم وقل لهما قولا كريما အဲ့ဒီမိဘနှစ်ပါးသလုံးကိုတဘာဘာကိုအလွန်အလွန်ရီငုံနဲ့ရင်ကြီးတဲ့စကားမျိုးကိုပြောပါရီငုံနဲ့ရင်ကြီးတဲ့စကားဆိုတော့ဘာလဲမိမိပြောလိုက်တဲ့စကားတွေမိဘနှစ်ပါးဘုဘုတဘာဘာကစိတ်ကျေနပ်မှုဖြစ်စေပါမယ် ဝါမြောက်ဝမ်းတောင်မှုဖြစ်စေတော်မယ်မိဘနှစ်ပါးစိတ်ချမ်းသာမှုဖြစ်စေမဲ့စကားကိုကရီမအောင်လုံးကရီဒီမောနဲ့စကားပြောတာဒါကမိဘနှစ်ပါးရဲ့ဆက်ဆံကျန်တဲ့လူပေါင်းဝန်းကျင်နဲ့ဘယ်လိုစကားပြောဆူရာနံပါတ်1အာယတ်တော်38မှာပြောပြီး وقولوا للناس حسنا ဘယ်လူသားမျိုးကိုမဆိုဘယ်လူမျိုးကိုမဆိုဘယ်အဆင့်တန်းမျိုးကိုမဆိုလင်းနာဆိုတော့လူအလွာအတီးကြီးကိုစကားပြောတဲ့အခါမှာတဲ့ရင်ကျေးတိမ်ဝေးလူညံ့တဲ့စကားမျိုးကိုပြောပါကောင်းပြီမိမနှစ်ပါးကိုအကောင်းဆုံးပြု ဆက်ဆံမယ်ဆိုရင်အကယ်၍များမိဘနှစ်ပါးသလုံးမရှိခဲ့ဘူးဆိုရင်ဘာလုပ်အလကပြောရောဘီရဟန်ဟူမဲကမဲရောဘယာနီဆောဘီရာအလကဆူရာ၁၉နဲ့၂၄မိဘနှစ်ပါးကရှိသည်ဖြစ်စေမရှိသည်ဖြစ်စေမိဘနှစ်ပါးသလုံးရဲ့ဘဝတည်ဆောက်မှုမှာကျွန်တော်မျိုးတို့ကို ငယ်ရွယ်စဉ်ကမိမျိုးစုံဘက်ဆောင်ပြည့်ပြုစုယူရနော်အနစ်နာခံပြီးပြုစုတကယ်လို့အလားရှင်မြတ်မိဘနှစ်ပါးကိုလည်းဤကဲ့သို့ပြုစုယူပါဒါဆိုရင်ကျွန်တော်တို့လူသားဆိုတာစကားပြောမှာနောက်တရားဟောဆရာကိစ္စလည်းကျွန်တော်ပြောပြတရားသူကြီးပြင်တရားသူကြီးလည်းစကားပြောမှာ ခုတစ်ခုတစ်ခုအဆုံးပြတတ္တိခါအဖြစ်လဲတတ္တိခါကလည်းစကားပြောအလားတူပဲဘယ်သူမျိုးဘယ်သူမဆိုစကားပြောကြအဲ့လိုစကားပြောရအခါမှာတဲ့ဘယ်လိုပုံစံပြောရမလဲဆူရာနံပါတ်6အာယတ်152မှာပြောတယ်ဝါအီဒါကုလ်တုမ်ဖာဒီလူဝလောကာနာရေကောဘာ အကယ်၍အတင်တို့ဘယ်အနေအထားနဲ့ဖြစ်ဖြစ်ဘယ်ပုံစံနဲ့ဖြစ်ဖြစ်စကားပြောမှဆိုရင်နော်တရားဒီကိအနေနဲ့ဖြစ်ဖြစ်ပြီးလို့ရှိရင်တတိကအနေနဲ့ဖြစ်ဖြစ်ဘယ်လိုနဲ့ဖြစ်ဖြစ်စကားပြောမှဆိုရင်ဝိဇာကုတုံမင်းတို့စကားပြောမယ်ဆိုရင်ပေါ်လီလူဘယ်မလိုက်ပဲမျက်နှာမလိုက်ပဲကြောသာရင်နာမခွဲပဲတရား ကားကိုပြောပါဝလောက်ကားလာဇာကုရ်ဘာအဲ့ဒီလူဒီမိမိနဲ့ဘလောက်နီးတတ်တယ်ဖြစ်ပါလေဆွေမျိုးသားတွေဖြစ်ပါလေအပေါင်းတွေဖြစ်ပါလေသူ့နဲ့ဘသူနဲ့ပဲစကားပြောပြောတရားမျှတတဲ့စကားမျိုးပဲပြောရဝါဘီယာဒီလိုက်အောင်ဖူညာရီအထူးသဖြင့်မွတ်စလင်များအလာဝကတိပေးတာလာအီလာဟာအီလော လည်းတီအောင်နေပါနော်ကျွန်တော်တီလာမယ်ဆိုတာပြန်စဉ်းစားဇာလီကုမ်ဝဆယကုမ်ဘီလာအလကုမ်တဇကရူအဲ့ဒီဥပဒေကိုငါရှင်ပြထန်ခြင်းဒီအသိတို့ဘဝမှာအသိတရားနဲ့အပြာလာဆုံးဖြတ်ဖို့ကဒီဥပဒေသမှာဟုတ်ကျွန်တော် တရားဟောတဲ့သူလည်းကျွန်တော်တို့တရားဟောတော့ဟောတာအမှန်လက်စကားပြောတာတရားဟောတဲ့လူကလက်စကားပြောတာတရားဟောတဲ့လူဘယ်လိုစကားပြောအောင်လဲဆိုတာကိုယ်တိုင်ကပြခံတာဘ누구ပြတာလဲတမန်တော်တွေကိုတော့ပြတာတမန်တော်မူဆာတမန်တော်ဟာရုန်အလိုင်စလမ်တမန်တော်မူဆာအလိုင်စလမ်ကိုလည်းအလာကအင်းပြပြတာဒါဆိုလူသားတွေသတ်တိတမန်တော်ရဲ့လူသားတွေဘယ်လိုစကားပြောအောင်လဲဖကူလာလဟူကောလန်လိုင်ဂျီနာ لعله يتذكر أو يخشى سورة نمبر 20 آية 44အတင်းတို့နှစ်ယောက်ဘယ်အောင်မသွားပြီးစကားပြောမယ်ဆိုရင်ကောလလိုင်ရင်နာနူညတိမ်ဝိရှင်ကြီးစွာနဲ့ပြောရမောင်းမောင်းမာမာနဲ့အသံပြင်းပြင်းနဲ့အမိတ်ပေးတဲ့ပုံစံနဲ့မပြောအောင် နာနူညာတိမ်မွေးရင်ကျေးစွာဖြင့်ပြောရမှာကျွန်တော်တို့ရဲ့ဘုရားစကားပြောနူညာတိမ်မွေးရင်ကျေးစွာပြောရမှာကောင်းပြီအဲ့တော့ဘာသာရေးဆရာကြီးကပြောတာကဘယ်လိုစကားမျိုးပြောမလဲဘာအကြောင်းတွေပြောပါလဲပြောကြတာမဟုတ်လားလူကြီးများများကြားဖို့လားတက္ကပါတော့ဟောတယ်ပလီတွေမှာဟောတယ် ကျွန်တော်ဘာမှမဆုံးလို့အလာကတရားဟောတဲ့အခါမှာစကားပြောတဲ့အခါမှာဘယ်ဘက်ကိုဒါဝတ်ဖိတ်ခေါ်မှာဆူရာနမ41အာယတ်တော်30နဲ့3မှာဘယ်လိုစကားပြောတာမှာတည်တည်ထင်တာပဲနော်အဲ့တော့ ومن أحسن قولا ممن دعا إلى الله အလရှင်မြတ်ထံတော်ပါတို့အလဥပဒေနဲ့အညီလက်ရှိဆိုအလဥပဒေကုရ်အာန်နဲ့ဘက်ကိုဖိတ်ခေါ်တဲ့လူထက်အကောင်းဆုံးပြောမဲ့စကားဘယ်လိုပြောပါလဲ ကောင်းတဲ့စကားကိုပြောမဲ့လူဘယ်လိုရှိလဲ။အကျွန်တော်တို့ကအလဘယ်ဖိတ်ခေါ်တယ်ဆိုလိုတာကအမှန်တရားကိုပြောရမယ်။အကြံဖန်မလုပ်ရဘူး။အများကြိုက်အောင်လုပ်ရမယ်။ဆူရာနဘ80အဲ့တော့33မှာပါပြောတယ်။ယာအီဝလ်လဒီနာအာမနူယာအီဝလ်လဒီနာအာ အီမန်တက်ဝေယုံကြည်သူအပေါင်းတို့အတင်တို့ကစကားပြောဖို့အချိန်မှာပထမဆုံးအဲတကုံမောအလာပြဝိကိုယုံကြည်လက်ခံတဲ့လူဖြစ်တဲ့အနေနဲ့ဝကူလူပေါင်းနဲ့စသည်တယ်ဖြောင်းမှမှန်ကန်တည်ကြည်တဲ့စကားကိုပြောရမယ်။ဟောကျွန်တော်တို့အတ္တမှန်ကန်တဲ့စကားပြော နော်ဖြောင်းမမာကန်တီရဲ့စကားပြောတို့တရားဟောတို့လူတွေလက်မှတ်ခံတာဒါကျွန်တော်တို့တို့တို့လက်ဆက်အဲ့တော့ကျွန်တော်တို့ကဘယ်အချိန်မှဖြောင်းမမာကန်တဲ့စကားပြောလဲဆိုဆွေးရဝါရှောင်တဲ့ခါမှာအေးငါဝါရှောင်ထားတယ်နော်မလိမ့်ဘူးနော်ဟုတ်တယ်အဲ့ဒီဝါရှောင်ထားတော့မလိမ့်ရင်တတ်တက်လုံးလည်းမလိမ့်ရဘူး ဝါဆောင်ထားလို့မလိမ်ဘူးဆိုတဲ့သူသတိတာကိုဝါမဆောင်လိမ်လိမ့်နော်အဲ့ဒါကြောင့်ဝါဆောင်တဲ့အခါမှာဆွေရန်တိဆောက်တဲ့အခါမှာဒီနေ့ကမ္ဘာမွတ်စလင်တွေဘယ်လိုစိတ်ကြရှိလဲဘယ်လိုစကားပြောလဲဘယ်လိုနေထိုင်လဲဆောလာ၅ချိန်ကိုရတဲ့နည်းနဲ့ဖတ်တယ်အာမရဘူးတာဝီဆိုတဲ့ဆောလာအကန့်20ကိုဖတ်လိုက်တယ်ဇကာတ်တွေပေးတယ်လူတွေကိုအကျိုးပြုတယ် အားလုံးလောက်တယ်မေတ္တာတွေပို့တယ်အဲ့စိတ်အက်ကတစ်သက်လုံးရှိရလာအလကုမ်တတကူဒါကဝါရှမ်လာအတွက်ပဲမဟုတ်ဘူးတက်တာရှောင်လို့ရှိတာအလကဒါအောင်လုပ်ကြည့်လို့အဲ့တော့ကျွန်တော်ဤကုန်းချုပ်ပါမယ်ဤကုန်းချုပ်တင်ပြပြန်လာပါဆူရာနံပါတ်60နဲ့1အာရတော့နှစ်3ကိုပြန်အဲ့ဒါကတော့အလရှင်မြတ်ကအလာကိုယုံတဲ့လူတွေကိုပဲ ကိုယ်စားဖြစ်ပြီးပြောတယ်ယေအိယုဟဲလာဒီနာအာမနူလီမာတော Ya ayyuhal ladina amanu အမှန်တရားကိုသက်ဝင်ယုံကြည်တဲ့မူမင်ဆိုတဲ့လူတွေမူမင်သူ မင်မုမီနာမြို့ရာမြို့တိတွေအားလုံးဟာတဲ့ဘာပြောလဲလီမာတကူလူနာမာလာတဖအလူမင်းတို့မလုပ်တဲ့အလုပ်တွေကိုဘာကြောင့်ပြောနေကြလဲလီမာတကူလူနာမာလာတဖမလုပ်တဲ့အလုပ်ဘာကြောင့်ပြောလဲဆိုရင်ကျွန်တော်တို့မှာအချို့မှာဇရိုက်ရှိတယ်တခါလေပြောလိုက်မှာတော့ဟိုးဘိုးဘုရားကဘာလုံးမှမလုပ်ပြီးထိုင် ပြောရင်တစ်မျိုးလုပ်ရင်တစ်မျိုးအပြောနဲ့အလုပ်နဲ့မတူဘူးအဲ့ဒါသိလားမိမိပြောရင်ပြောရတိုင်းလုပ်မလုပ်နိုင်မပြောနဲ့ပြောလိုက်တော့ချုံမနိုင်နော်လုပ်တော့ကကြတော့ခံရင်းနိုင်နော်အဲ့လိုမဖြစ်ရနော်ကျွန်တော်တို့စကားပြောရင်ပြောရတိုင်းကျွန်တော်ဗာတိုင်းစကားပြောဟောရခံလို့သိဖို့ လိုက်နာဖို့ကြင့်သုံးဖို့လူတိုင်းမှာတာဝန်ရှိတယ်လို့ဆိုရအောင်ဘယ်ဆရာမှမမြင်ဘူးဘယ်ပညာရှင်မှမမြင်ဘူးဒါပေမဲ့အဲ့ဒီကုရ်အာန်ကိုသိအောင်သင်ပေးတဲ့စနစ်ရှိတယ်လားရှိတယ်လားအဲ့ဒါပဲလေးမှာတထွန်းနာမှာတာတက်မိမိမလုပ်တဲ့အလုပ်ပြောနေတာအာအကြီးကြီးတာအာကုရ်အာန်ကုရ်အာန်နားပြန်တာနော်ဟုတ်ပါဘာဆက်ကြရလဲ كبر مقتا عند الله أن تقولوا ما لا تفعل نقف على شيء ما تيسو من نت تسو نو أشكا عليه အတင်တို့ပြောပြီးပြောတဲ့အတိုင်းအလုံးမလုံးတဲ့လူတွေကိုအလ္လာဟ်မနှစ်သက်ဆုံးမကြိုက်ဆုံးဖြစ်တယ်။နော်ဒါကြောင့်မို့လို့ကျွန်တော်တို့ဟာစကားမပြောဘူး တတိထာစကားပြောပြီးစကားကိုတိရောက်ကျွန်တော်လုပ်တော့နော်အဲ့တော့သက်ဆိုင်အားရအများကြီးရှိတဲ့တက်ကကျွန်တော်ဂျမတာများအားလုံးကိုလေးစားနေတဲ့အချိန်တူတူတောင်းတော့မှာပဲစကားပြောတဲ့နိစနစ်ကိုကုရ်အာန်ကဘယ်လိုပြသန်းလဲဆိုတာကိုကျွန်တော်တင်ပြနေဖြစ်တယ်အဲ့ဒီလိုတင်ပြပြီးတဲ့အခါမှာအဲ့ဒါတွေကိုကျွန်တော်တို့လက်တွေ့ကုရ်အာန်ပြန်ညွှန်ကြားချက်အတိုင်းစကားပြောဆို နိုင်ကြပါစေလို့ကျွန်တော်ဆုမကောင်းတောင်းဆိုရင်ဆန္ဒပြုနေကျွန်တော်ရဲ့ပုံတော်ကိုဒီမှာပဲဒီကုန်းချုပ်